ဒီနေ့ကစိတ်ရှင်ရှားလာရုပ်သွယ်လှဆိုတဲ့သိပညာရှင်များရဲ့ဆိုစကားကိုလက်တွေ့နဲ့နည်းနည်းပုံဖော်ပြလိုက်တာယောဂီများသဘောပေါက်ခွေရရှိပါတယ် အာလောကိုရောနှုတ်ကောစိတ်လေးစိတ်စားရောဒီလိုမျိုးလုံးလိုက်ပြီးတော့ဆင်းရဲဆင်းရဲတယ်ဆိုရင်တကောတွတ်လွတ်လပ်လပ်သိစိတ်တဲ့ပုဂ္ဂိုလ်များလွတ်လပ်မှုမရဘူးဆိုလို့ရှိရင်တော့စိတ်အနှောက်အယှက်တော်မှဖြစ်ပေါ်ရရှိပါတယ်အထူးသဖြင့်စိတ်မှုထောက်ရတဲ့နိုင်ငံလေး လူလေးအစဉ်တန်းမြင်မာတဲ့ရုပ်စုပစ္စည်းကျော်ရတဲ့နိုင်ငံတွေဆိုရင်အများအားဖြင့်တော့စိတ်ကိုလွတ်လွတ်လပ်လပ်ထားကြပါလား။ဟွန်းချုပ်ချယ်တာမကြိုက်ဘူး။ကိုယ်ကိုယ်လည်းချုပ်ချယ်ကြတယ်။သူလည်းချုပ်ချယ်တာလည်းပဲဒီလိုလားကြ။ဒါမိမိကိုမထိတ်ထုတ်ခဲတဲ့လွတ်လပ်လပ်နေခြင်းကြောင့် အပျော်တော့ရတော့ရကြပါတယ်အဲဒီအပျော်ကတော့ကာမဂုဏ်အပျော်ပါပဲဒီစီအလှပါလေးကြီးရှင်ပြီးတော့ရှင်နေကြတာဆိုင်ဆွေးတဲ့အတန်လေးတွေလာဆောင်ပြီးရှင်နေကြတာတင်းပြောက်ပြိတ်တဲ့အတန်လေးကြီးရရှိပြီးတော့ရှင်နေကြရှင်နေကြတာသောက်ဝယ်သောက်ဖွယ်အမျိုးမျိုးဖန်ပြီးတော့ စသပြီးလည်းကြည်နေကြတယ်အထီးအတွေ့တွေလည်းပဲရှိကြပြီးတော့ကာယကြည်နေကြတယ်ရိုးရိုးတက်မဲ့အထီးအတွေ့တွေကိုနုနုခခအဝခေတွေအိယာတွေအတုံးဆောင်ပစ္စည်းတွေပုံမှန်အထီးအတွေ့စသည်ပေါ်ဒီဒါမျိုးတွေပေါ့ဒါလည်းပဲကြည်နေကြတာပါ တက်တက်ဒီရလို့ရှိရတာဒီအခွင့်အရေးတွေမဆုံးဆုံးမဆုံးရုံးစေချင်တာနဲ့ဒီအခွင့်အရေးတွေအပြည့်ကြီးကြတာပါလေပြောတော့ပြေကြပါလေဒီကြတဲ့ခါလည်းပဲအဆုံးရောက်တဲ့လောဘဒေါသမောဟတွေမသိနိုင်လို့မှားကြတာလည်းရှိပါလေသိနေတယ်သိရအောင်လည်းမှားကြတာလည်းရှိပါလေ အခုကာလစိတ်ကုလို့များနေတဲ့ယောဂကြီးဟာကိုယ့်ကိုယ်ကိုမထိတ်နိုင်ဘူးရတာလေ။ဒီဒီရဲ့ဟိုမှာမထိတ်နိုင်ဘူး။ဒါတော့ကာမတဏ္ဍမထိတ်နိုင်လို့ဖြစ်ကြရတာလေ။မင်းတို့ကြောက်ရကောင်းလာတယ်လို့။ဒါအထိတ်ဆုံးရှိတဲ့နဲ့တို့လက်လက်နေရတော့ကိုယ်လိုရှိတဲ့ ကာမဂုဏ်အာယုန်ရရှိပြီဆိုလို့ရှိရင်စိတ်ကျော်တာပဲသို့တော့အကျော်ရဲ့နောက်ဆက်ပါတော့အပြည့်အနာစာရည်နဲ့မတိစရာကြီးပေါ့ပြောစရာသိရစရာတွေဒါတွေဖြစ်တော့အဖြစ်ကြီးအပြည့်မသိဘူးမပိုက်သိဘူးရိုင်းဆိုင်ကြမ်းတမ်းဖို့တွေဒါတွေပေါ့ပူလောင်ဆင်းရဲဖို့တွေ ခုကလာပြောနေကြတဲ့တင်ရှင်တို့ဆွဲသူဒီလိုရှင်းလို့ဆိုတာတွေကဒါမျိုးစိတ်မှုနိုင်ငံတွေကအရှင်များပါတယ်နော်။သောက်နေကြည့်လဲလူတွေကိုအစဉ်တန်းမြင်မာတဲ့အတိုင်းတွေမှာဆိုရင်ဒါတွေအရှင်များရပါတယ်။ဒီတော့ကိုယ်ကစိတ်ဆုပ်ဖွယ်ရာတွေးကြည့်လိုက်လို့ရှိရင်တကယ်အေးစီတွေးရလို့ရှိရင်တော့ကိုယ်ကဟာရကြမရှိအောင်ဆက်စုပ်ရင်ရာကြီးဖြစ်သွားတာရော။ ဒါစိတ်ကိုအဓိကထားပြီးတော့ကိုယ်နဲ့ဆိုအထိတ်ချုပ်ရှိပဲနဲ့စိတ်တက်ကနေခြင်းကြောင့်ကိုယ်ဘဝဟာနစ်နာတော့ဘဝကြီးဆုံးရှုံးသွားတာပေါ့။နောက်ကနောက်ကကြမှာသူတို့နှုံဒဆိုတာရကြပါလေ။ဘုရားမြတ်စွာကတော့အဲ့ဒီလိုမရှိစေကြပါဘူး ထိမ့်ချုပ်တဲ့အလုပ်ကကောင်းတယ်ဆိုတာပေါ့ကိုယ့်ကိုယ်ကိုမှားရအောင်ထိမ့်ချုပ်တဲ့အလုပ်ကကောင်းတယ်ကိုယ်ရလည်းပဲပြင်းရှိအောင်ထိမ့်ချုပ်ရမယ်နှုတ်ရလည်းပဲပြင်းရှိအောင်ထိမ့်ချုပ်ရမယ်အထူးသဖြင့်စိတ်ရှိထားရလည်းပဲလမ်းလျှောက်အောင်ထိမ့်ချုပ်ရမယ်အတ္တသမပဏိတိပါလေကကိုယ့်ကိုယ်ကိုပြုပြင်ထိမ့်ချုပ်ရမယ်ဆိုတော့ မိရဲ့စိတ်အစဉ်လေးကိုစိတ်လမ်းကြောင်းမှအောင်ပေါ့တဲ့ပြရလျှောက်ပြရတည်ထောင်ပြရမယ်။ဒါရေဆိုသားပါလား။လူလက်ကစိတ်နေတဲ့ပုဂ္ဂိုလ်များဖို့တော့နည်းနည်းအချင်းချက်တော့မိကောင်းပြီလေနော်။ဖြစ်ကောင်းဖြစ်နေနော်။အလေးကျင်နေရလေးလို့ရှိရင်လည်းဒီလိုဖြစ်တတ်ပါလေ။ လွတ်လပ်မှုမရှိတော့စိတ်ပြည့်ပြီးတော့ဒီဟာတရားထွက်သွားတယ်ပေါ့ဒီလိုလည်းရှိတတ်ပါတယ်ဘုရားတို့ဒီကနေကံပုဂ္ဂိုလ်တွေလည်းရှိတော့ရှိရပါတယ်ဒီပပုဂ္ဂိုလ်တွေလည်းမလွတ်လပ်တော့စိတ်လိုလိုက်ပြီးတော့ထွက်သွားတယ်သိရှိတတ်ပါတယ်အဝိကိခါပြီးတော့အတုမရတော့တော့မှအရှင်းချမိနေတော့သူတို့ကမပြောကြဘူးဖြစ် သို့တော့ကိုယ်စိတ်ကိုထိန်းချုပ်တဲ့အတွက်မမှားရအောင်လို့ကိုယ်ကိုယ်ကိုစက်မှတ်တဲ့အတွက်စက်လိုက်တော့ကိုယ်ကမတ်သွားတယ်တဲ့သွားတယ်ချက်စီမတ်သွားမတ်သွားတယ်တဲ့သွားတယ်ဒီအကျိုးကျေးဇူးရရှိရေးအတွက်တိကျတဲ့သင်ကြားခြင်းနဲ့ အကျိုးတကျစီရေးအတွက်စီကံဥပဒေနဲ့ပါလေတင်းလိုက်ဆက်လိုက်တဲ့ခါကျတော့ငကိုကရော့ရဲနေတဲ့ဟာကိုတင်းပြီးတော့မှတ်သွားတယ်။တနည်းအားဖြင့်လည်းပဲလွတ်ထားလို့ရှိရင်ရော့ရဲရဲဆိုတော့မကောင်းဘူးပေါ့လေ။ရော့ရဲတာမကောင်းပါဘူး။ရော့ရဲတာကို မတင်လဲရော်ရဲရော်ရဲမှုကြောင့်ဖြစ်နိုင်တဲ့ပြဿနာတွေမကြုံရအောင်ဆိုပြီးတော့မတင်ပြလိုက်။ကောင်းကျိုးဆန္ဒရောက်စီရေးအတွက်တိကျတဲ့ရှင်ကြားချက်နဲ့အချိုးရရောက်စီရေးအတွက်ဒီကံဥပဒေနဲ့ပေါ့လေမပြီးတော့တင်ပြလိုက်တာဆက်ပြီးတော့မတင်ပြလိုက်တာအောက်တမ်းကြတော့ဘူး။တစ်ဖြည်းမြင့်ကျပြီးတော့ ကိုယ့်အတွက်အကျိုးကျေးဇူးတွေရှိရတာပဲမတည်တဲ့ကာလမှာအတိအကျဆန်ရှင်းတယ်ရည်ရှိတယ်နိညာနဲ့ပူလုံဆင်းမှုတွေဒီကမတင်ပြနေတော့ငြိမ့်နေတရှိကြီးကိုဘုရားဟာနှိမ့်သက်စရာလေးဖြစ်လာတယ်လက်ဘုရားအကျိုးရည်ကျိုးသက်ကြီးတွေ့ရှိတယ်ဆိုလို့ရှိရင် အဲ့ဒါဟာဘုရားရဲ့လမ်းစဉ်လေသို့တော့သိတဲ့ခံရဖို့ကြောင့်အကျိုးမတည်သေးဘူးဆိုလို့ရှိရင်တော့အစာပိုင်းတော့နည်းနည်းအခက်အခဲရှိဆုံးရှိပါလိမ့်မယ်အဲ့ဒီခိုက်တန့်လေးပါတော့တတ်ဆိုင်ကိုသိခံနေနဲ့ကျင့်သုံးနိုင်လို့ရှိရင်တော့တဖြည်းဖြည်းအကျိုးကျေးဇူးရှိသွားတာပါပဲအဲ့ဒါကတော့အဆာမဟုတ်ပါဘူး စိတ်ရှင်ကြနာရုပ်ွယ်ဟာရှာပေါ့စိတ်ကိုမိလန်းကြစိတ်လန်းရောက်ပါအောင်ထိချုပ်ပြီးခြင်းပါပဲအခုပြောခဲ့တဲ့ကိစ္စနဲ့စပ်ပြီးတော့ဘုရားမြတ်စွာရဲ့အဆိုမိတ်တစ်ခုဓမ္မပဒစိတ်ကဝက်ပါပေါ့လေ စာစာလေးနဲ့သုဘဆိုတာရှိပါတော့သုဒ္ဓသုဒ္ဓသစာသုဒ္ဓသစာသုနိကုဏယထကမ္မနိပါတိနာစိတ်တရက္ခေဖမိသာဝိစိတ်တကုတ်တသုခဝဟာနောစိတ်ရဲ့တဘာဝကိုပထမဆုံးသုဒ္ဓသစာနဲ့ သူ့ကိုမြင်ဖို့ရဆဲတယ်မြင်နိုင်တယ်ဟောဆိုတော့စိတ်ကအတိသဘောပဲဆိုတော့ရုပ်လိုအကောင့်ထည့်ကြီးလိုက်သင်ရှားလို့ပေါ့ဘုရားရဲ့ထက်မှစံတန်းနဲ့ထက်မှတဲ့ရုပ်တွေပတိတတ်တွေဘုံဝါးတွေတစ်ပြေးတမောဝါတမောစသည်များလာလို့ရှိရင်ဆိုင်ခရီးတွေနဲ့တော့ထင်ရှားတယ် ယူစည်းတဲ့ဓာတ်တွေလည်းပဲပေါက်လိုက်လို့ရှိရင်ဆိုင်ခဲကြီးတွေလည်းထင်ရှားတယ်။လုံးထက်တဲ့သဘောတွေကလည်းဒီတိုင်းမှာဆိုင်ခဲကြီးတွေလည်းထင်ရှားတယ်။ပြီးတော့လေးပင်နဲ့ပူတာနွေးတာအေးတာပေါ့တာဒါတွေလည်းပဲထင်ရှားတယ်။တောက်တာပြင်းတာလှုပ်တာထင်ရှားတာဒါတွေလည်းထင်ရှားတယ်ဒီလိုပါ စိတ်ကတော့အဲ့ဒီလိုတော့မထင်ရှားဘူးမြင်နိုင်ရဲ့စိတ်ရဲ့သဘာဝကိုသက်သာစရာသုရုတ်သ္သာလို့ပြထားပါတယ်မြင်နိုင်ခဲ့တဲ့ဆိုရင်သိဝဲဆိုတဲ့အဓိပ္ပာယ်ကိုရပါတယ်သုနိကုလခေါ်တယ်သုနိကုလဆိုတာကောင်းကောင်းကြီးသိဝဲတယ်ဆိုတော့အလုံးသိဝဲတယ်ဆိုတဲ့အဓိပ္ပာယ်ပေါ့သာမအနေနဲ့ကြည့်လို့ရှိရင်မမြင်ရတော့အောင်ပြေခွေပါတယ် ရုပ်ထုပစ္စည်းကအမှန်အားကောင်းတဲ့ microscope တို့ဘာလို့လဲကြည့်လို့ရှိရင်မြင်နိုင်သိနိုင်ပြီပဲလို့စိတ်ကိုတော့ဘယ်တော့ပဲအားကောင်းတဲ့မှမလို့လည်းရှိနေမှာလို့မြင်နိုင်အလွန်တိမ်မှုတယ်ဒီရတ္တကမ္မနိပါတိနံဆိုတော့ကိုယ့်ရဲ့အမျိုးဆက်ကိုယ့်ရဲ့အနွယ်ကိုယ့်ရဲ့ပညာကိုယ့်ရဲ့ယာတု ကိုယ့်ရဲ့အရွယ်စသည်ပေါ်လေအဲ့ဒါတွေကိုထောက်ဆရခြင်းမရှိဘူးအမြင်အမြင်မရှိဘူးတဲ့ဒီပေါ်မှာငါဟာဘယ်လိုအချိန်ကြီးရှိတယ်ဆိုတာဒီလိုလည်းအမြင်မရှိဘူးတဲ့ရခြင်းလားမရခြင်းဘူးလားသိတယ်လားမသိဘူးလားစသည်ဒါတွေလည်းပဲထောက်ဆရခြင်းမရှိဘူးတဲ့ကြက်ချင်ရကြက်ရောက်ချင်ရရောက်တာပဲသိရဲ့သဘာဝပေါ့ယထာကမနိပါတိမှလည်းပြသပါတယ် အဲဒီလိုအခြေအနေရှိတဲ့စိတ်ကိုစိတ်တာရက်ရှိရအဲ့ဒီစိတ်ကိုထိမ့်သိမ်းဆောက်ရှောက်ရည်ဆိုထားပါတယ်ထိမ့်သိမ်းဆောက်ရှောက်မယ်ဒီပုဂ္ဂိုလ်ကြီးဆောက်ရှောက်နိုင်တယ်လို့ဆိုတော့အမျိုးအမျိုးရှိတဲ့ပုဂ္ဂိုလ်တွေကဆောက်ရှောက်နေတာပဲပညာမဲ့တဲ့ပုဂ္ဂိုလ်တွေမိုက်မဲ့တဲ့ပုဂ္ဂိုလ်တွေဆောက်ရှောက်နိုင်ဘူးမနေ့ကပြောခဲ့တဲ့ ပฏิသင်္ခါနာပလဆိုတာပေါ့လေရှင်ရင်တုံတရားရှိတဲ့ပုဂ္ဂိုလ်လေရှင်ရင်တုံတရားကနေပြီးတော့အခုလိုလက်တွေ့အရိစ္ဆာဘာဝနာတရားတွေအားထုတ်လို့ပေါ့လေလိုအပ်တဲ့အားတွေပြည့်လာတာဘာဝနာအားရှိတယ်ဘာဝနာပညာရှိတဲ့ပုဂ္ဂိုလ်တွေပေါ့လေစိတ်တော်ရည်သားထိမ့်ထိမ့်ဆောက်ဆောက်နေတယ်ထိမ့်ထိမ့်ဆောက်ဆောက်နေတော့ဘာကြည့်ကြည့်ရှိပဲဆိုတော့စိတ်ကြံကုဋ္ဌသုခပါလေ တိတော်တဲ့လေးနဲ့ထိမ့်သိမ်းဆောက်ရှောက်တော့ဒီဆောက်ရှောက်ကိုကင်းမဲ့လို့ရှိရင်မလိုအပ်တဲ့အရာတွေစိတ်ရှင်ဝင်ပေါ်ရရှိတယ်ဝင်နိုင်တယ်အဲ့တော့အဲ့ဒါတွေကိုလည်းတားဆီးပြီးတော့ဖြစ်ပါတယ်တားဆီးပြီးတော့ဖြစ်တော့လုံးလုံးဆုံကြုံလို့ဖြစ်လာတဲ့ကုတ်ကလုံဆောင်လို့ရှိရင်ပြည့်ရဲ့နောက်မှာနောက်ပဲမှာ မလုံခြုံရင်ကိလေသာကြီးအချုပ်အချယ်အငြင်းပါအနေဖြင့်အများခံရတာပဲဆိုတော့လွတ်လပ်သွားပြီလွတ်လပ်လက်ရှိဖြစ်သွားပြီအဲ့ဒီလွတ်လပ်မှုမျိုးကတော့စိတ်လိုအပ်တဲ့လွတ်လပ်မှုမျိုးဘာဖြစ်လို့လဲဆိုတော့ဒီအချုပ်ချက်မခံရဘူးဆိုလို့ရှိရင်လောဘဝင်ပြီးတော့လှုပ်ရှားတာလည်းမရှိဘူးငြိအေးတာပေါ့ဒေါသဝင်ပြီးတော့လှုပ်ရှားတာလည်းမရှိငြိအေးတာပေါ့မိမဲကိုယ်ဝင်ဖို့တွေဝင်ပြီးတော့ လှုပ်ရှားဖို့ပြင်လို့ရေးတာပေါ့စံတိဆိုတာဖြစ်လာတာပဲအဲ့ဒီလိုဖြစ်လာပြီဆိုလို့ရှိရင်ချမ်းသာကိုအဲ့ဒီစိတ်ကလုံခြုံတဲ့စိတ်ကလုံခြုံပြုလုပ်တဲ့ပုဂ္ဂိုလ်ထံတည်ဆောင်လာတဲ့ဖြစ်ပွားကြတဲ့အနေနဲ့ကိုတည်ဆောင်လာတာပဲပါဠိတည်ဆောင်လာတဲ့ဆိုအပူရင်းနေတာလည်းလည်းဆိုအပူရင်းနေတာပေါ့တစ်ချက်ဆောက်ဆောက်လိုက်ရှိတစ်ချက်ရင်းတော့တစ်ချက်ဆောက်ဆောက်တစ်ချက်ရင်းတော့တာပဲ ဆယ်ချက်ဆောက်ချောက်လိုက်ဆိုရင်ဆယ်ချက်ကြီးလာတာပဲဒီမိနစ်ဆိုရင်ကျင်းပေါင်း60အနည်းဆုံးကြီးလာတာပဲမိနစ်ပေါင်းများနိုင်ပေါင်းများပြီဆိုလို့ရှိရင်ဘလောက်ဇာရုဒ္ဓမောဟကြီးဖြစ်ကုန်ရပဲလေရင်းသွားတယ်ဆိုတော့ကြည့်ပေါ့နောက်ဥပဒနာဉာဏ်ကြီးဖြစ်လာမယ်ဥပဒနာဉာဏ်ကြီးရလာတဲ့အခါကျတော့မဲ့လေးပါပုံလေးပါကိုဆိုင်ရာလက်ညာပုံညာပေါ့ဒီနည်းနဲ့လေးပါကိုမျက်ပေါက်ပြနေတဲ့အထိဖြစ်လာပါပဲအဲဒီလိုချမ်းသာတွေကို သင်ဆောင်လာတတ်တယ်ဘယ်လိုရှိမျိုးပါဆိုဂုတ်တံစိတ်ကလုံခြုံတဲ့စိတ်ကသင်ဆောင်လာတတ်တယ်လို့ဆိုပါတယ်အဲဒီတော့စိတ်ကိုအစိတ်ကိုထိန်းသိမ်းဆောက်ရှောက်တဲ့နေရာတော့အခြားမဟုတ်ပါဘူးဘုလိုခဲ့တဲ့ရဲ့အနေနဲ့ကသတ္တရခေနာခြေကသာသမဏဂတောဆိုတာပါ တခုကြီးတော့အဆောက်အအုံရှိပြီးတော့နေရတယ်လို့မြတ်စွာဘုရားဆိုမိတ်ချက်ကိုဖွင့်ဆိုထားတာတော့အမျက်မပြတ်ဆုံးမြတ်စွာရှိမှရှိမှကိုခေါ်တဲ့အဆောက်အအုံနဲ့ပြည့်စုံပြီးတော့နေရတယ်ဒါဆိုလိုပါတယ်ကျုပ်ကအထုတ်ရတယ်ဖြစ်နေအောင်သောအအပြည့်နဲ့ကိုတတိရှိအောင်ကျုပ်ကအထုတ်ရတယ်ဒါဆိုလိုပါတယ် ဖြစ်တိုင်းမှရှိတတိရှိရမယ်မြင်တိုင်းမှရှိကြားတိုင်းမှရှိစသည်ပေါ်တတိရှိရမယ်ရှိမှတ်ပါဆိုတာဘာလို့ဒီယောဂီတွေရှိမှတ်တဲ့အလုံးမျိုးပါပဲအဲဒီလိုကိုပြောတာပါပဲအလေးချိန်ရလာလို့ရှိရင်တော့အဲဒီအလေးချိန်ကနေပြီးတော့အကျိုးရလာရှိလည်းပဲအောပဲကောင်းလာအောင်ပို့ထွက်လာပါပါပဲကြီးစီအောင်ရင်းလာပါပါပဲ ပိုင်ပိုင်နေနေရရှိလာမှာပါပဲအဲ့ဒါကိုပြောတာပါသုဒ္ဓကံသုဒ္ဓကပါဠိနဲ့စံစာသင်ထားတဲ့ဒီဓမ္မဒေသနာကိုဘုရားမြတ်စွာဘုရားဖြစ်နေပြီးတော့တရင်သုံးတဲ့လူရှင်ကသာသနာမှာမပြောပိုက်တဲ့ ပတ္တတရားရှိတဲ့ကိုတော်လေးတစ်ပါးကိုယဟန်တစ်ပါးကိုအကြောင်းပြုပြီးတော့ဟောကြားထားတဲ့ဒေသနာပါအခုယောဂီပိကလည်းပဲအဲ့ဒီဟာလေးဖြစ်ရတဲ့လူမျိုးနဲ့တိုက်ရည်ဆိုတာလည်းတိုက်ရှိနေပါလေတိုက်ရှိနေတယ်တိုက်ရှိလို့ရှိရင်လည်းသိပါပေါ့ဒါကိုဆက်ပြောရမယ်ဆိုလို့ရှိရင်ဘုရားမြတ်စွာဟာ တောက်ကြည့်နေပြီးတော့ဗာတရေလုံးဒီကာလကတထေးသားတစ်ယောက်အမျိုးသားတစ်ယောက်ဟာမိမိရဲ့ကိုယ်ွယ်တဲ့မထေရဘာကိုယဟန်တဘာကိုဘုန်းကြီးတဘာကိုဘုန်းကြီးတဘာကိုဖြည့်ကပ်ပြီးတော့သူကမိတ်ဆက်ပါတယ်အရှင်ဘုရားရဲ့တတိယဟာဆေးရဒုက္ခတွေကလွတ်ရောက်သွားပါတယ်တဲ့ ချမ်းသာတဲ့ပုဂ္ဂိုလ်ကဆင်းရဲလို့ကလူရောက်လိုပါတယ်ဆိုတော့သူပြောလို့တော့ကြည့်ရတာပါလေဒီတကားဆောက်လို့ရှိရင်သူပစ္စည်းချမ်းသာကဒီတကယ်ချမ်းသာစေမရဘူးလို့ဝခံရရောက်ပါတယ်တတိတော့အာဆင်းရဲမှလုံရောက်ကြောင်းနိလန်းတစ်ခုတရားတစ်ပုဒ်ပေါ်ပြီးဟောကြားတော်မူပါဗျာဒီလိုလျှောက်ထားတယ် သူကိုးကွယ်တဲ့ရဟန်းကပါလေကောင်းပါပြီဒါကတော့ခံပြီးတော့ပါလေနိလမ်းပြေဖို့ကတော့စကားအကယ်၍ရှင်ဟာရှင်ကလုံရောက်လို့လေဆိုလို့ရှိရင်သာဝေသောစုပေါ့ဘုရားသာဝေဆိုလို့ရှိရင်သလကပတ္တဆိုတာရှိကမဲဆာပြီးတော့ဒီလိုဆောင်းနေရှိတယ်စကားရဲ့တစ်ပါးဆက်မှတ်ပြီးတော့ဒီလိုဆောင်းနေရှိတယ်အများအားဖြင့်မဟုတ်ပါဘူး နေ့စဉ်ဆိုလို့ရှိရင်ဝင်လေးသွားမှဆိုလို့တခါတရားပေါ့လေအဲ့ဒါသူပါတဲ့ဝါစုသင်္ကန်းသူပါတဲ့သင်္ကန်းအစရှိတဲ့လူရရပစ္စည်းလေးပါကိုလည်းသူပါတဲ့ဒါတော့မိမိစိတ်စဉ်ချမ်းသာကိုသုံးဖို့ပို့ပြီးတော့သုံးပိုင်းပိုင်းပြီးတော့တစ်ပိုင်းနဲ့တစ်ခုကိုဇီဝရေးလုပ်ငန်းလုပ်တယ် တစ်ဖို့ကိုတော့တာမယာကိုလုံကျွေးတမှုပြုတယ်နောက်တစ်ဖို့ကိုတော့ဘုရားသာသနာမှာအဲလှူပါဒီလိုပဲကျေလို့ပဲရဟန်းအမိတ်ရှိပါတယ်ကောင်းပါပြီရှင်ဖျားလို့သူကဝန်ခံပြီးတော့မိတ်ဆွေရဲ့အစီအစဉ်ရပါတယ်ဒီစီသုံးဖို့ပို့ပြီးတော့ လူသိတာရှိပါတယ်သူအစီအစဉ်တိုင်းလုပ်ပါတယ်တတတရားရှိတဲ့ပုဂ္ဂိုလ်ဆိုတာအမြုံရရှိတဲ့ပုဂ္ဂိုလ်ဆိုတာဒါလောက်နဲ့မလုံလောက်သေးဘူးဆိုတာသိနေပြီးတော့အဲ့ဒီကသိုးပြီးတော့လုတ်ဆရာကြီးဗာများရှိပါသေးသလိုတဲ့အဲ့ဒါကြီးလည်းပြောပါဦးလို့မိတ်ပါဦးလို့ဆိုလိုတာပေါ့ဒါလည်းတဘာဝကြပါလေ ကိုယ်ပိုင်ပစ္စည်းကိုကိုယ်ဆွမ်းနေလို့ရပေးတဲ့ပုဂ္ဂိုလ်တို့ကိုပေးခြင်းအားဖြင့်လူရဲ့ပစ္စည်းကိုဖြည့်ဆွမ်းပေးခြင်းအားဖြင့်ဆန်းတောင်ကူတဲ့အလုပ်လူမှုကုသိုလ်ပဲအစ်စ်သာတိတာလည်းဘာမှမပတ်သက်သေးဘူးဒီလိုစဉ်းစားပါလေစဉ်းစားပါလိမ့်မယ်ထပ်တိုးပြီးတော့ပေါ့လေဟိုရှင်ဆရာရဲ့ဘာပြထပ်ပြီးတော့တိုးပြီးတော့လှုပ်ရှားကြီးရှိပါသေးသလိုဆိုတာပါလေ နှိမ့်လျှောက်တဲ့အခါကျတော့ဘုရားတရားသံဃာယန္တာသုံးပါးသမေဘုံဆောက်ပြီးဥပဒနာရှိဆိုင်၍ငါးပါးတိလာဆောက်ပြီးတစ်ဆင့်တိုးပြီးတော့ပြောပါတယ်ကွာအဲ့ဒါဒီလိုလည်းပဲအစဉ်တိုင်းဒီကကဆောင်ရပါတယ်အဲ့ဒီတည်းတိုးပြီးတော့ဘာလို့ရအောင်လို့လို့မေးတဲ့အခါမှာစေဘတိလာဆောက်ကြည့်ပါတဲ့ဒါလူကြီးလှုပ်ခိုင်းတဲ့အိစ္ဆ သီလပိုင်းဆိုင်ရာပုံသွားပြီကိုယ်ပဲပစ္စည်းစိုက်တာနေရာတရားနဲ့ဆရာဝင်ပြီးတော့တုံးစားရဆိုတာသိကျဲတယ်ဆိုတာတကူတည်းချမ်းသာတယ်ချမ်းသာစီလို့စိတ်မရှိဘူးဆိုတာပြပါတယ်တကူကောင်းတာစိတ်မရှိဘူးဆိုတဲ့သဘောပြပါတယ် မိသားစုအနေနဲ့အဲ့ဒီစိတ်ထားမျိုးရှိလို့ရှိရင်ပစ္စည်းကောင်းစာစိတ်ထားမျိုးရှိဘူးလို့ကြာရရောက်ပါတယ်အစွန်းရောက်တဲ့လောဘကိုဆွမ်းတယ်ညဒါရကုသိုလ်ရှိခြင်းဖြင့်ပိတ်စားတဲ့သဘောပါပဲဒါလူတဲ့ခါမှာလည်းလူကပုဂ္ဂိုလ်လူတဲ့ပစ္စည်းရရှိပြီးတော့ဆန္ဒပါစေဆိုတော့မေတ္တာလည်းပါသွားပါတယ်မေတ္တာပါတော့အစွန်းရောက်တဲ့ အကျဉ်းကဒေါသလည်းပဲဒါလည်းပဲငြိမ့်သွားပါတယ်အလူတန်ကပြုလုပ်တိုင်းပြုလုပ်တိုင်းဒီမေတ္တာလေးထည့်ပြီးဆိုလို့ရှိရင်ကြာတော့ဒီမေတ္တာရှင်ဖြစ်လာတယ်မေတ္တာရှင်ဟာသူတစ်ပါးရဲ့အကျိုးရှိပါ့ကိုသာလိုလားတဲ့ဆဲဒုက္ခရောက်ပါမှာမလိုလားဘူးဒီပေါက်တိဆက်ဆံရေးကအစတိခံတယ်ခွင့်လွတ်တယ်အနစ်နာခံတယ် စာနာတယ်ရှင်တော်ကိုလည်းဖြစ်တာမေတ္တာပါတော့မုံမှုဒေါသရှင်းတယ်လို့ရှင်နာဖို့ပါတော့ရစ်စစ်တဲ့ဒေါသလည်းရှင်းသွားတယ်ဒါနာကအဆုံးရောက်တဲ့မုံမှုနဲ့ရစ်စစ်မှုကိုပြေရှားတဲ့သဘောလေးကိုပြပါတယ်အဲလိုအချိုးကျအစိုးရောက်တဲ့လောဘဒေါသတွေကိုပယ်ရလို့ကကောင်းတယ်တန်ရှင်းတယ်ဆိုတာပါတိနာတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုယ်ကိုယ်ကမပြတ်မသားဟုတ်တော့ ပြက်ပြက်သားသားစိတ်ထားနေတာအတိညာနဲ့ပါမောလည်းခြင်းသွားတယ်အဆုံးရောက်လို့မောလည်းခြင်းသွားတယ်ဒီတော့သုဒ္ဓမြတ်ဆိုတဲ့အတိုင်းပါလေသုဒ္ဓမြတ်ဆိုလို့ရှိရင်သူ့အချိုးအစားလိုက်အရှင်တန်မြတ်ရဲ့သဘောလေးတွေပါလာတယ်အဲဒီကနေပြီးတော့သီလလမ်းကြောင်းကြီးဖွင့်ပေးလိုက်တာပဲလူကြီးမှားရတယ်ဆိုတာဒီမှာပြောမှဖြစ်တယ်ဆိုတာ အဆုံးရောက်တဲ့လောဘဒေါသမောဟအလိုလိုက်ကြတယ်ပဲအလိုလိုက်ပြီးမှားကြတာပဲဒါနဲ့ကုသိုလ်တွေကအဆုံးရောက်တဲ့လောဘဒေါသမောဟကိုပယ်လည်းပြီးတော့ပယ်ထားတော့သူ့အလိုလိုက်ကိုလည်းမလိုတော့မလိုတော့ဒီမှာစောင့်ကြည့်နေတဲ့ချက်တွေစောင့်ကြည့်မှုကလွယ်ကူသွားပြီဆိုဒီအမှတစ်ဆင့်ဆက်ပြီးတော့တရဂုံစောင့်ကြည့်နဝတိလစောင့်ကြည့် နောက်လူကကျေဆုံးရတဲ့ဆယ်ပါးသူကအဆုံးကိုပေါ်နေတယ်ဆောက်တည်နေတာသူရဲ့ကိုယ်ကိုယ်ရဲ့ပုဂ္ဂိုလ်ကလည်းပဲကိုယ်ကိုယ်ကပုဂ္ဂိုလ်ကလည်းပဲဒီမှာပါဏတ်တယ်လို့ဆိုရပါပါပဲအဲဒါသာသနာနဲ့သိနေတဲ့ပုဂ္ဂိုလ်ကဒီလိုပဲတစ်ဖြည်းဖြည်းပေါ့လေသာသနာနဲ့ရင်းနှီးအောင်ပြုလုပ်ပေးတဲ့နည်းလေးတွေအတုခိုးကြပါပဲ။ ဒီအချက်နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့စကောင်းတဲ့ဆောင်တော်လောက်ကအိန္ဒိယမှာပေါ်ထွန်းခဲ့တဲ့အာတုကမြေတရားကြီးသူ့ကြောက်တာပါမှတ်ချက်လေးပြသပါဒါနကုသိုလ်ဟာအရေးမပါလှတယ်လို့ဓမ္မလမ်းကြောင်းပေါ်ဒီအကျင့်တရားလမ်းကြောင်းပွင့်အောင်ထူထားလို့ရှိရင်အရေးပါပါတယ် ခုနအဆုံးရောက်တဲ့လောဘဒေါသမောဟတွေရှိအောင်ဆိုလို့ရှိရင်ဓမ္မလမ်းကြောင်းကိုပွင့်ထွက်သွားခဲ့တယ်ဆိုတာပေါ့အဲဒီဒါနာမျိုးကတော့လုတ်ပြီးကိုမပြောတာနည်းနည်းမကြည့်ကျင်တာပေါ့လေဟလာပေါ့အဲဒီဒါနာမျိုးပါပဲပါရမီဒါနလို့ခေါ်တာပေါ့ပါရမီဒါနဆိုတာ ကိုယ်ရှိတဲ့ပစ္စည်းတစ်ပါးကိုပေးကမ်းဆွကျဲတယ်ဆိုတာပေါ့ကိုယ်ရုပ်မပါရဘူးကိုယ်ရုပ်မပြောရဘူးကိုယ်ရုပ်နည်းနည်းမှမပါဘဲနဲ့ဒီပစ္စည်းကိုပေးတဲ့ပစ္စည်းတစ်ဖက်ကရရှိသွားရင်ဆန္ဒပါစေဆိုတာပေါ့ဒါပါရတယ်ပါရမယ်ကိုယ်ရုပ်ကတော့ဘဝရှင်းကလွတ်မြောက်ပြီးခုနရိုးသားပြီးရှင်းမှလွတ်မြောက်လိုပါလေ ရှင်းကလုံးရောက်နေတဲ့အနေနဲ့ကာလကုသိုလ်တွေဘယ်လိုထောက်ကြည့်လဲသီလတွေဆိုလူကသိရင်းရတယ်ဆိုရွက်ချက်တစ်ခုပဲထားရတယ်လူရဲ့သူစီရရှိပြီးတော့အလူကံပုဂ္ဂိုလ်တွေဆန္ဒကြပါစေကိုယ်အတွက်တစ်ခက်ရှင်းကလုံးရောက်ပါသေးတယ်လို့ဒီလိုဆိုလို့ရှိရင်ရွက်ချက်ကမြင့်မြတ်ပါတယ်အဲတော့အများကဒီပုဂ္ဂိုလ်ဟာ တော်ပါပြီဆိုတာမြင့်မြတ်ပါပြီဆိုတာတော့အတိကလေးလေးရသွားတယ်လေမြင့်မြတ်ပါပြီဆိုတဲ့ဒီကလုံးလေးတွေပေါ်ထွက်လာတယ်လေအဲ့ဒီတစ်ခါကအတိနဲ့ဒီကလုံးလေးပေါ်ထွက်လာခြင်းအကြောင်းဖြစ်တာဘလို့မြတ်သောပုဂ္ဂိုလ်ရဲ့သိရသိကြောင်းမြတ်သောပုဂ္ဂိုလ်ရဲ့အဖြစ်ပါရမီလို့ဆိုထားပါတယ်။ဉာဏ်နဲ့ပုဂ္ဂိုလ်များကတော့ တတိမင်းဖြစ်တဲ့ပုဂ္ဂိုလ်များကတော့အကုသိုလ်ကုသိုလ်ကိုတော့ကုသိုလ်ကိုကိုကျိုးရှိမှရှိနေကြတာအမတဏ္ဍရှိတဲ့အကျိုးကိုပြောရလေနာမည်ရှိနေလေတညက်တဲ့ပုဂ္ဂိုလ်တွေလောက်တဲ့လောက်ပဲပြီးတော့သူတို့ဘဝရှိတဲ့လူတွေသဘောတည်းမပါတော့ဘူး မပါတော့ပါရမီဆိုတဲ့အလေးထားဟာအဲ့ဒီလူသားတွေနဲ့ဘာမှမဆိုင်တော့ဘယ်လိုပုဂ္ဂိုလ်တွေနဲ့ဆိုင်တယ်လဲလို့ဆိုတော့အဲအများပေါ်မှာမေတ္တာကရုဏာရှိပါပြီးတော့တကယ်ပေါ်ရှင်းကလူရောက်လိုတဲ့ပုဂ္ဂိုလ်များရဲ့အရာလူရောက်လိုတဲ့ပုဂ္ဂိုလ်များရဲ့အလုပ်ဖြစ်လာတယ်အဲ့ဒါကိုလည်းပါရမီလို့ခေါ်ပါတယ်ဒီမှာ ပါရမီရောက်ပြီဆိုတဲ့ဒီတွေပေါ့အခုမျိုးသားလေးဟာလည်းပဲတကယ်ရှင်ရလုံးရောက်တဲ့သဘောနဲ့ပြည့်စုံတာဖို့လို့ပါရမီကုသိုလ်ရေးဤဖြစ်ပါပဲလူကြီးဆိုတာကိုယ်ပဲရှိရှိပေါ်မှာတော့မမောရကြတာကြီးများပါလေအရိယာကလွယ်လို့ရှိတယ် သို့သောအလူဒါနပြုလုပ်တဲ့အခါမှာကတော့ပြီးကျင်းတဲ့ဒါနဆိုလို့ရှိရင်အစိုးရတဲ့လောဘလည်းကျင်းမေတ္တာကရုဏာပါလို့အစိုးရတဲ့ဒေါသလည်းကျင်းနေဆိုတော့အဲ့ဒီအစိုးရတဲ့လောဘဒေါသဘောတွေကျင်းပြီးတော့လူတော့အသက်သားပုဂ္ဂိုလ်ကိုယ်လူတဲ့စီစီရရှိပြီးတော့သုံးခဲ့တာသိရပြီဆိုလို့ရှိရင်တိတ်ကြည်နေတာပဲ။ ကြီးတားတဲ့သဘောတွေလည်းဖြစ်လာတယ်အဲ့ဒါမုဒိတာခေါ်ပါတယ်လူတွေဆိုတာသူတစ်ပါးကောင်းစားတာနာလို့ခဲ့တယ်ကိုလိုသူရကောင်းစားသွားမှာကိုလည်းပဲရှင်းတတ်နေခဲ့တယ်ကိုတို့လည်းမေတ္တာကရုဏာအခြေခံပြီးတော့သူတော့မုဒိတာတွေရောက်လာပြီဆိုလို့ရှိရင်ကြီးတားတဲ့သဘောတွေကြီးကြီးတဲ့သဘောတွေရောက်လာပြီဆိုလို့ရှိရင်သူတစ်ပါးကောင်းစားတာလည်းပဲမကြည်လနဲ့မလာမလာလို့တော့မရှိလိုက် ကိုယ်လိုသူရလည်းကောင်းစားစီပြီးမေတ္တာကြိုးစားထားပြီးတော့လူတော့ကိုယ်ပစ္စည်းကိုယ်ပါနဲ့ဆက်ဆံရမှာလည်းပဲကျေနပ်နေတော့မစ္စရိယတရားဆိုလည်းပဲကျေနပ်နေသင်သွားပါလေ။တရားကြီးပါပဲကွာ။သိလေးပြပြီးသားလေးပြောဝဲမှာအဲတရားကောင်းကိုဝင်လာဖို့ပေါ့လေ။ဒါကတော့အခုတဏှာကြီးပြည့်သွားတော့အရှိစိတ်တော့မရှိနိုင်တော့ပါဘူး။ လောက်လောက်နေပါရဲ့နေကြတော့ကြပါပဲဆင်းရတော့ပါပါ